အခန်းကြီး၄အငယ်၁မှ9ငါနှင့်ပြောဆိုသောကောင်းကင်တမန်သည်ပြန်လာ၍အိပ်ပျော်သောသူကိုနှိုးတဲ့ကဲ့သို့ငါကိုနှိုးလျက်တင်းသည်အဘေရာကိုမြင်သည်ဟုမေးလျင်ငါကအကျွန်ုပ်သည်ကြည့်ရှု၍ရွှေအတိပြီးသောစီမီဂုံကိုမြင်ပါ၏မိဂုံတိုင်အဖျား၌စီအိုးတစ်လုံးမိခွက်ခုနှလုံးစီအိုးနှင့်မိခွက်ခုနှလုံးဆက်သော တွန်တံခုနစ်တန်ရှိပါ၏။ဆီအိုးလက်ျာဘက်၌သံလွင်ပင်တပင်၊လက်ဝဲဘက်၌တပင်၊မီးခုံကိုလွှမ်းမိုးသောသံလွင်ပင်နှစ်ပင်ရှိပါသည်ဟုဆိုပြီးမှ၊ငါနှင့်ပြောဆိုသော ကောင်းကင်တမန်အား၊အကျွန်ုပ်သခင်၊ဤအရာတို့ကားအဘယ်အရာဖြစ်သနည်းဟုမေးသော်၊ငါနှင့်ပြောဆိုသောကောင်းကင်တမန်က၊ဤအရာတို့ကားအဘယ်အရာဖြစ်သည်ကို နားမလဲသလောဟုမေးလျင်အကျွန်ုပ်နားမလဲပါ သခင်ဟုလျှောက်၏ကောင်းကင်တမန်ကလည်းဇေရုဘဗေလသို့ ရောက်လာသောသာရဖျား၏နှုတ်ပတ်တော်ဟုမူကားဤအမှုသည်ဘူဂျီအားဖြင့်မဟုတ် အာနာတကူအားဖြင့်မဟုတ်ငါဝိညာဉ်အားဖြင့်ဖြစ်လိမ့်မည်ဟု ကောင်းကင်ဘူဂျီအရှင်သာရဖျားမိန်တော်မူ၏။အိုတောင်ကြီးတင်းဒီအပေတို့နီဇေရုဘဗေလရှိမှညီသောအရဖြစ်ရလိမ့်မည်။ လူများတို့ကကျေးဇူးတော်ရှိပါစေသော၊ကျေးဇူးတော်ရှိပါစေသောဟုကြွေးကြော်လျက်၊ထိုမင်းသည်တိုက်ထောင့်အထွဋ်၊ကျောက်ကိုတင်ထားရလိမ့်မည်။တဖန်ထာဝရဘုရား၏နှုတ်ကပတ်တော်သည်ငါ့ဆီသို့ရောက်လာသည်ကား၊ဇေရုဗဗေလသည်ဤအိမ်တော်အမြစ်ကိုချထားပြီ။သူသည်လည်းလက်စသတ်ရလိမ့်မည် ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားသည်ငါ့ကိုတင်တို့ရှိရာသို့စေလွတ်တော်မူသည်ကိုတင်တို့သိရကြလိမ့်မည်အမှုငယ်ပြုသောနေ့ရက်ကိုအဘယ်သူမထီမဲ့မြင်ပြုရသနည်းချိန်ကျိုးသည်ဇေရုဘဗေလလက်၌ရှိသည်ကို ထိုခုနှစ်ပါးတို့သည်မြင်၍ဝမ်းမြောက်ကြလိမ့်မည်ထိုခုနှစ်ပါးတို့ကမြေကြီးတစ်ပြင်လုံးတွင်တောင်မြောက်ပြေးတတ်သောဒါဝရဘုရား၏မျက်စိတော်များဖြစ်သည်ဟုမိန်တော်မူ၏ငါကလည်း မိခုံလက်ရဘက်လက်ဝဲဘက်၌ရှိသောထိုတန်လွင်ပင်နှစ်ပင်ကားအဘယ်သို့နည်းဟု၍၎င်းစီညှိရာရွှေဆက်နှစ်ခုအားမိမိတို့စီကိုတွန်းလောင်းသောထိုတန်လွင်ကိုင်းနှစ်ကိုင်းကားအဘယ်သို့နည်းဟု၍၎င်းမေးလျှောက်တော့ကောင်းကင်တမန်ကထိုအကိုင်းတို့ကိုနားမလဲသလိုဟုမေးလျင်အကျွန်ုပ်နားမလဲပါသခင်ဟုလျှောက်၏ကောင်းကင်တမန်ကလည်းထိုအကိုင်းတို့သည် မြေကြီးတပြင်လုံးကိုအစိုးပိုင်တော်မူသော အရှင်ဤရှေ့တော်၌ရက်နေသောဘိသိက်ခံသူနှစ်ပါးဖြစ်သည်ဟုဆို၏